ဒီနေ့ဒီတနေ့ကစခဲ့ပြိဋ္ဌာမန်စစ်တီ7ပါးအဆက်ပေါ်ပြီးဆက်လက်ပြီးတော့ဟောပါပဲ7ပါးရှိတဲ့က၅ခုမြောက်ခိနမိတ်တအကြောင်းဟိုနေ့ကတော်တော်လေးကြေကြေပြန့်ပြန့်ပြောသွားပါပြီခိနမိတ်တနဲ့ပတ်သက်ပြီးတော့ပြောကြရရတော့အများကြီးချမ်းနေပါသေးတယ်။မြတ်ဗျာယောဂီတွေကတော့ အဲ့ဒီခိနမိတ်တကိုတော်တော်လေးတွန်းလှန်ယူရပါတယ်ခိနမိတ်တတွန်းလှန်နိုင်လို့ရှိရင်တော့မကြခင်ပဲတရားတွေထုတ်တက်သွားပါတယ်အဲ့ဒါမနိုင်ရင်လို့ရှိရင်ဒီလိုပဲတော်တော်နဲ့မတိုးတက်နိုင်ဘူးပြီးတော့မဖြစ်ဖြစ်နိုင်တော့ဘာဖြစ်လာလဲလို့ဆိုတော့သတ္ထဘီဒူပေါ့စတိဆိုတာပါ၆ခုမြောက်တမတော်ကြီးတစ်ခုကဝင်လာတယ် အဲ့ဒီ6ခုမြောက်ဆိုတာကြောက်တာညွန့်လာပါပဲတရားသူကမရပဲဖြစ်နေတော့တော်ထဲမှာကမ္မထဌာနမှာကြောက်ရွံ့ကြောက်ရွံ့နဲ့ဖြစ်နေတာပါလေအဲ့ဒီလိုဖြစ်တတ်ပါတယ်ဒီနဗိဒဝင်ရောက်နှိမ့်သက်တော့တရားကမထူးတော့သူ့မှာကကမ္မထဆရာကိုတင်ပြဖို့ရာအချက်လက်ကမရရှာဘူး။အဲဒါတော့ကမ္မထဆရာနဲ့တွေ့ရမှာပထမဆုံးကြောက်တာပဲ။တခြား ကျိုးစားသားနဲ့အားထုတ်လို့သီနာမိတ်တာတွေလွန်မြောက်ပြီးတော့တရားသဘောလေးတွေတွေ့ကောင်းပြီးရှင်းရှင်းနဲ့တွတ်တွတ်ကြောတတ်တဲ့ပုဂ္ဂိုလ်များကိုလည်းပဲတွေ့ဆိုရမှာကြောက်နေတာအဲ့ဒီအကြောင်းမျိုးတွေစလာတော့တာပဲဒီမှာတော့မသိဘူးပေါ့လေဘုမာပြည်မှာဆိုလို့ရှိရင်တော့အဲ့ဒီလိုယောဂီတွေနဲ့ကြုံရတဲ့အခါယောဂီရလည်းများတော့သူတို့ရေသာခိုးနေကြတာ တရက်လောက်နှစ်ရက်လောက်မလာပဲဒီလိုနေကြတယ်ကမ္ဘာသားဆရာတော်သိတော့သိနေပါတယ်အဲဒီလိုနေရင်ကပဲမင်းမင်းမှများမှကြောက်တာနဲ့နောက်ဘက်ကနေပြီးတော့လစ်သွားတဲ့ယောဂီတွေလည်းရှိတယ်အခုဒီမှာကတော့အဲဒီလိုထွက်ပြေးတဲ့ယောဂီရှိတယ်ဆိုတာတော့အခုထိမကြားရသေးပါဘူးအဲဒီလိုဌိနဗိဒမှတ်လိုက်အခြားဘွာရာမှတ်လိုက်ဆိုတော့ဌိနဗိဒတော်တော်နဲ့မကြောက်နိုင်သေးတော့ ယောဂီကတရားအတွေ့သိပြီးတော့မထူးပဲဖြစ်နေတယ်။အဲဒီလိုတရားအတွေ့မထူးတဲ့အခါမှာဟိုစဉ်းစားဒီစဉ်းစားနဲ့စဉ်းစားမှုအမျိုးမျိုးတွေဝင်ပြီးတော့ဒီနေ့ကျင့်သုံးရတဲ့တရားပေါ်မှာလည်းပဲယုံမှတ်တန်တရားတွေဖြစ်လာတယ်။ဒါတော့ကမ္မထမ်းဆရာတွေပေါ်မှာရောယုံမှတ်တန်တရားတွေဖြစ်လာတတ်တယ်။ပြီးတော့အခြားခြားကြိုးစားအားထုတ်လို့အတွေ့ထူးတဲ့ယောဂီပေါ်မှာလည်းပဲ ယုံမတန်တရားတွေအမျိုးမျိုးဖြစ်လာတတ်ပါတယ်။အဲဒီယုံမတန်တရားနဲ့ပတ်သက်ပြီးတော့တော်တော်လေးကြည်ကြံ့ရဖြေရှင်းပြရပါမယ်။အဲဒီယုံမတန်တရားဖြစ်လာတာဟာသတ္တမီဝိจิကိစ္စတေဆိုတာပါလေ။ခုနှစ်ခုမြောက်တတ်မှာတော့ပဲအဲ့ဒါကတော့အခြားမဟုတ်ဘူးဝိจิကိစ္စပဲ။အဲဒီဝိจิကိစ္စကိုတော့ယုံမတန်တရားလို့ဒီလိုပဲရိုးရိုးပြန်ကြပါတယ်။ဒါမှမဟုတ်ဒီထဲမှာငုံနေတဲ့အဓိပ္ပာယ်လေးဖော်ထုတ်ရလို့ရှိရင် တော်တော်စိတ်ဝင်စားစရာကောင်းတဲ့ပုဂ္ဂလေးပါပဲဆရာကြီးငုံနေတဲ့ဟာလေးနဲ့ပေါ်ထုတ်အောင်ပါကျူစားပြီးတော့အာမထုတ်တဲ့ယောဂီမှာသီနာမိတ္တရိယာလည်းပဲဝင်ရောက်နှိမ့်ဆက်တော့ယုံနာသဘောမှန်ကအစမသိဘူးလေနီးမှန်ကိုလည်းပဲစဉ်းစားလိုက်လို့ရှိရင်သူ့မှာဒီဟာဟုတ်လေသလားမဟုတ်လေဘူးလားဟွန်းဖိုးလိုလိုဒီလိုလိုပေါ့လေလူယုံမတန်တရားတွေ ဖြစ်တော်တာပဲစိတ်တွေပြင်းမတော်တာပဲဝိသိဝိသိအထုနီအမှန်နဲ့သဘောမှန်တွေကိုတဲ့သိသိလိုက်လို့ရှိရင်မမှီတော့ပြင်းမသွားတယ်အဲ့ဒီပြင်းမတာဟာဝိသိကိစ္စပါပဲအဲ့ဒီလိုတန်တရားဖြစ်လာလို့ရှိရင်စိတ်ကလည်းမငြိမ်တော့ဘူးလှုပ်လှုပ်ရှားရှားဖြစ်လာတာပဲစိတ်ကိုသူကမငြိမ်အောင်လှုပ်ပေးတတ်တာမဟုတ်လို့ကမ္ပဏရသလို့ခေါ်ပါတယ်ကွာ အဲတော့သဘောမှန်တစ်ခုခုပေါ်မှာအတ္တိကြမရှိတော့ဒါမှန်တယ်မှားတယ်ဆိုတာအတ္တိပြမဆုံးဖြတ်နိုင်တော့ဘူးသူ့ရဲ့အချင်းရာလေးကအတ္တိပြမဆုံးဖြတ်နိုင်တဲ့အခြေအနေရောက်လာတာအတ္တိကမပိုင်သေးလို့အတ္တိပြမဆုံးဖြတ်နိုင်ရင်ခိုးလိုလိုဒီလိုလိုနဲ့ပေါ့လေအများကြီးသူကစဉ်းစားမှုတွေဝင်ပြီးတော့ဤနည်းမျိုးတွေယူတတ်တယ်မှန်တာရောမှားတာရောအကုန်လုံးပါပဲအဲ့ဒါအနိကံစ ကဟပိစုပဋ္ဌာနာလေးကျမ်းဂန်မှာပြထားတယ်နိကန္တဆိုတာတမျိုးတည်းမဟုတ်ဘူးတဲ့အမျိုးမျိုးတဲ့ဟိုလိုလုပ်ကြည့်လိုက်ဒီလိုလုပ်ကြည့်လိုက်ဟိုနီးကောင်းလို့လို့ဒီနီးကောင်းလို့လို့ပေါ့လေအဲ့ဒီလိုအမျိုးမျိုးတွေလည်းပဲလျှောက်ပြီးတော့ယူတဲ့အချင်းရာလေးတွေဖြစ်တတ်တယ်ဘယ်ဟာရဲ့အတိအကျမဟုတ်ဘူးတဲ့ပါနီးမျိုးသုံးနေတာပေါ့လေဘာနဲ့တူလဲဆိုတော့စိတ်ဟာဟိုလိုလိုဒီလိုလိုနီးမျိုးကသုံးနေတော့ စုံနေတဲ့နည်းရလည်းပဲတိတိချာချာတရားနှစ်သာရမသိသေးဘူးဆိုရင်သိပြီးတော့အရသာမတွေ့တဲ့ပပရီပေါ့လေဆင်းရဲဦးကြီးလိုဖြစ်သွားတယ်ခုလိုဖြစ်ရတာဟာအနည်းဆုံးအကြောင်းကိုရှာလိုက်လို့ရှိရင်တကယ်အမှန်တရားကိုရှာဖွေရေးမှာအားနေပြီးတော့တကယ်အမှန်တရားပေါ်မှာမိမိရဲ့စိတ်ကိုပါခေါ်မလဲ အကျက်လုပ်ပေးလို့ပေါ့အာယောနိသမနစီကာရဆိုတာပေါ့လေနှလုံးသားနေရာမကျလို့ဒီလိုဖြစ်ရတာတဲ့ဒီလိုဆိုပါတယ်ဒီနေရာဌာနမှာ၆မြောက်ကြီးညမတန်လျာกินပြီးတော့နိမတိုင်ထိအောင်အားထုတ်နိုင်ရေးအတွက်ပထမဆုံးနိမန်ကိုညွှန်ပြတဲ့ဆရာသိရေးရှိပါတယ်။ဒါကြောင့်မြတ်စွာဘုရားကယထာဘူတံညာနာယ သတ္ထာပရိယစီတဘောလို့ဒီလိုဆိုပါတယ်အထုံဤအမှန်နဲ့ကိုယ်တည်းကသဘောမှန်တွေကိုသိဖို့ရာအတွက်နိညွန်ပြတဲ့ဆရာကောင်းမရမနေရှာဖွေပါတဲ့ရှာဖွေရမယ်တဲ့ဆိုတာနိမပြနိုင်တဲ့ဆရာလည်းပဲမတွေ့သေးဘူးပြီးတော့ဟိုလိုလိုဒီလိုလိုနဲ့ဟိုစာအုပ်လေးကြည့်ဒီစာအုပ်လေးကြည့်ပြီးတော့ဗောလေမတော်တော့ခောက် နီးမကြပဲနဲ့ပြုလုပ်တဲ့အခါဒီမတန်တရားကြီးဝင်ပြီးတော့တရားနီလာအမှန်ပေါ်တော်မှာစိတ်ပြတ်သွားတတ်တယ်ယောမတန်တရားတွေဖြစ်သွားတတ်တယ်အဲဒါလို့ဆိုလို့ရှိရင်တကယ်ရှင်းရှင်းအမှန်ရရှိနိုင်တဲ့ပฏิပတ်လုပ်ငန်းကိုအနှောက်အယှက်ပြုတတ်တယ်လို့ကျမ်းဂန်များမှာပြထားပါတယ်ပฏิပတ်တိအန္တရာယကရာတရားတဲ့ ပฏิပတ်လုပ်ငန်းကိုဟန်တာတတ်တဲ့အနောက်ကျပြီးတတ်တဲ့တရားဆိုလို့ဒီလိုဆိုရတယ်။အဲဒီလိုစိတ်ဟာနိမံပေါ်နဲ့နိမံတိုင်းအားထုတ်လို့တွေ့နိုင်တဲ့တရားမှန်တွေပေါ်မှာအတိအကျမရှိဘဲနဲ့ဝိလေလေဖြစ်ပြီးတော့ဥစ္စကိစ္စတွေဖြစ်လာပြီဆိုလို့ရှိရင်စိတ်ဟာလည်းမနှိမ့်ညံ့တော့ဘူးကျမ်းလာတတ်တယ်။အဲဒီကျမ်းလာတဲ့အခါမှာကောဒခေါ်တဲ့ဒေါသတွေလည်းပဲဖြစ်လာတတ်တယ်။ ယုံမှမှုတက်တက်တင်မဟုတ်ဘူးဒေါသတွေလည်းပါလာတတ်တယ်။အဲဒီလိုအပိုင်းရောက်လာလို့ရှိရင်စိတ်ကိုသူကခက်ထအောင်ကြမ်းတမ်းအောင်ပြုလုပ်ပေးတတ်တာမဟုတ်လို့ခြေတော်ခိလခေါ်တဲ့တရားသူ၅မျိုးလည်းပဲဝင်လာတော့တာပဲ။အဲဒီခြေတော်ခိလဆိုတာစိတ်ရဲ့ညှောင့်တင်းတဲ့ဖွယ်ပေါ့လေ။ပฏิပတ်တိလုပ်ငန်းကို ဟန်တတ်တဲ့တရားစိုးတွေပေါ့အဲ့ဒါကြီးဝင်လာတယ်အဲ့ဒီတရား၅ပါးကတော့ဗုဒ္ဓီကံကတိဆိုတာပါနိဗ္ဗာန်ကျွံပြတဲ့ဘုရားကမှလည်းပဲယုံကြည်တာတည်းပဲယုံမှတန်တရားတစ်မျိုးတဲ့ဓမ္မေကံကတိတရားတော်ကိုတရားနိလပေါ်မှာယုံမှားတာကတစ်မျိုးတဲ့သံဃေကံကတိမြတ်စွာဘုရားဆုဆုံးမတဲ့အတိုင်းကိလေသာ စိတ်တစ်ပိုင်းငြိမ့်လူတစ်ပါးငြိမ့်လူလုံးဝငြိမ့်လူသံဃာတော်ပေါ်မှာလည်းပဲယုံမတန်တရားဖြစ်လာတတ်တယ်။ဒါတော့မိမိကျင့်သုံးရတဲ့အကျင့်သိက္ခာပေါ်မှာလည်းပဲရှိဥစွာယုံမတန်တရားကြီးဖြစ်ပြီးတော့အခြားခြားကျင့်သုံးနေကြတဲ့ပုဂ္ဂိုလ်များရဲ့အကျင့်စဉ်လုပ်ငန်းတွေပေါ်မှာလည်းပဲယုံမတန်တရားကြီးဖြစ်လာတတ်တယ်။ဒါတော့ကိုယ်ကနေရာမကျလို့ ကိုယ့်ဘက်ကလုံမမသိပဲနဲ့ဆရာအပါဝင်ပေါ့လေဒီနည်းနဲ့အတူရှင်းသုံးတဲ့သတင်းသုံးပေါ်ဒီအပေါ်တပ်သဗ္ဗမကြာရီစုကံကတိဆိုတာပေါ့ယမတန်တရားတွေလည်းဖြစ်လာတယ်အဲဒီလိုအရှင်နေမျိုးရောက်လာလို့ရှိရင်ချိန်ပြီးတတိယလို့ပြုကျင်နိုင်သေးလို့ရှိရင်တော့နည်းနည်းတော်သေးတယ်တင့်တော်တဲ့နည်းနဲ့မပြုကျင်ဘူးဆိုလို့ရှိရင်တော့ ဝိသိကိစ္စဟာအ ਨੇ တမျိုးပြောင်းသွားတယ်။အဲ့ဒီ ਨੇ ကတော့အခြားမဟုတ်ပါဘူး။ဝိကင်းသောစိကိစ္စစိကိစ္စအတိပညာရိဟူသောသိကုမှုလို့ဆိုထားပါတယ်။ကင်းကွာသောပညာရိဟူသောသိကုမှုနေရာဖြင့်ပညာရိဟူသောသိကုမှုကင်းကွာသွားပြီတဲ့။ ဝိသိကိစ္စပညာနဲ့သာကုသလို့ရတာတခြားနဲ့ကုသလို့မရဘူးပထမဆုံးအကျမ်းစာညံ့ညတာတာစဉ်းစားပြီးတော့ဆင်ခြင်တုံနဲ့ကုသရမယ်နောက်လက်တွေ့ကျင့်သုံးပြီးတော့သဘောမှန်ပြီးအစဉ်စဉ်စဉ်စဉ်တည်အောင်ပြုလုပ်ခြင်းအားဖြင့်ကုသပေးရမယ်အဲဒီလိုအတိကင်းသွားပြီဆိုလို့ရှိရင်တော့ကုသလို့မရတော့ပါဘူး

သိလိုတာမို့လို့ဘုန်းကြီးများဟာယခု MS 3လစခန်းမှာပေါ့လေဘုရားဟောမင်းတဲ့အတိုင်းပေလိုနန္ဒကြည်စဉ်ဆရာတော်ဆရာကြီးရဲ့ဩဝါဒအရဘုန်းကြီးများညာပြီတည်းရပေါ့လေဒီကနာနဲ့ကိုက်ညီအောင်ပေါ့တတတရားနှုတ်ပြတဲ့အနေနဲ့င့်တော်တဲ့တရားလေးတွေဒီလိုပဲဟောဟောပြနေရပါတယ်။ အဲဒီလိုဟောကြားတဲ့ချက်တွေကိုညံ့ညတ်သားသားမနာကျွလို့တဲ့စိတ်ထားတွေအခြေခံရှိပြီးတော့နာကြကြတော့မတည်သေးတဲ့ဟာတွေသိရတယ်။တည်သေးတဲ့ဟာတွေလည်းပဲထပ်ပြီးတော့မကြဘူးသေးတဲ့ဟာတွေလည်းထပ်ပြီးတော့ကြားရတယ်။တချို့ယုံမတန်တရားရှိနိုင်တဲ့အချက်တွေလည်းပဲကြားရတော့ယုံမတန်တရားတွေလည်းကင်းသွားတယ်။ဒါတော့တချို့တချို့အချက်တွေမှာ အယူဆလွဲမှားတာရှိလို့ရှိရင်လည်းပဲအယူဆတွေထည့်သွားတယ်။ပြီးတော့တရားနာကြတဲ့အခါမှာလည်းပဲစိတ်ကြီးကြီးရဲ့အထူးအားဖြင့်ကိုအားထုတ်လို့စိတ်ကြုံချက်တွေစိတ်ကြုံချက်တွေနဲ့ကိုက်ညီသွားပြီဆိုလို့ရှိရင်ထူးထူးခြားခြားကြီးကိုလိုက်လိုက်ဆဲတဲ့တတ္တတရားတွေဖြစ်ပြီးတော့ကြီးလင်းလာတာ။အဲဒီအကျိုး၅မျိုးလည်းပဲရရှိသွားနေပါတယ်။အဲဒီအကျိုး၅မျိုးရရှိပြီးတော့ရှုပြီးတော့ပေါ့လေ။တတ်နိုင်နေရဘုန်းကြီးတို့တရားဟောရပါတယ် အဲဒီတရားနာကြလို့ပဲဖြစ်ဖြစ်ထိုက်တန်လို့များအားထုတ်လို့တရားသဘောလေးတွေတွေ့လို့ပဲဖြစ်ဖြစ်ခုနစိတ်ရဲ့ညှောက်တော်ပဲဖြစ်တဲ့စိတ္တုခိလတရားတွေလွန်သွားပြီးတဲ့နောက်ပိုင်းမှာ စိတ်ရဲ့အထောင်ခွဲတရားတွေကိုလည်းပဲချက်တော့ပေးဖို့သိရေးကြည့်ပါတယ်ခုခုနကူမြောက်ပတ္တမကိလေသာအဝိသိကိစ္စစိတ္တနဲ့ပတ်သက်ပြီးတော့ ပြောဖို့တော့မဟုတ်ပါဘူးဒါပေမဲ့လို့ဒီတော့ကိလတရား၅ပါးနဲ့ဆက်ဆက်နေတာဖြစ်တော့ဒီတော့ဝိနိဗ္ဗာန်တရားကိုလည်းပဲဆက်ပြောမှသိမယ်လို့ဒီလိုထင်တာနဲ့မဟုတ်လို့အခု၅မျိုးဆက်ပြောရတာပါအဲ့ဒီ၅မျိုးက၅မျိုးတည်းကပထမမျိုးသားကတော့ကာမဂုဏ်၌သင်္မေတွေ့တာမှုများခြင်းတဲ့မြင်ကောင်းကြကောင်းတာကိုရတာပေါ့ခိတိကောင်းနေမှာပေါ့ဒီတာဒီပေါ့တွေ့တာတွေများတာ အဲ့ဒါပထမဆုံးစိတ်အနှောင့်အယှက်တရားပါပဲအဲ့တော့ဒုတိယကတော့မိမိကိုယ်ပေါ်မှာပေါ့လေတတ်မဲ့မှုခင်မင်တွေ့တာမှုအာကြည်ရင်တချို့ချို့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကိုယ်ကိုယ်ပေါ်ကိုဖြစ်တယ်ကိုယ်ကိုခင်တွေ့တယ်သိရရတယ်သိရအောင်အာကြည်တော့တချို့စွန့်စားပြီးတော့အတုတိနဲ့ပိုင်ရောက်လာလို့ရှိရင်မစွန့်စားကျင်တော့ဘူးဖျားတယ်နာမှာလည်းကြောက်တယ်ဒီမှာလည်းကြောက်တယ်ပါ အဲတော့ကိုယ့်ကိုခွင်တွယ်မှုအကြီးကျယ်ခွင်တွယ်မှုစိတ္တဝိဥနိဗ္ဗာန်တရားကဖွဲ့ထုတ်ထားတော့မစွန့်စားတော့အပိုင်းရောက်သွားတယ်ရိုးရိုးဘလောက်များကိုယ့်ကိုရွေးရတယ်ဆိုရင်တရားနယ်တဲ့ယောဂီရှင်တွေရောက်နေတာတော့မှမိကလိမ့်နေကြပုဂ္ဂိုလ်၊သာမင်တနေကြပုဂ္ဂိုလ်ပါမလေးရမတရတော့ဘာလိုလိုနဲ့ပေါ့ဒီတခုခုလိုပြီးတော့တရားထုတ်လို့မပြောင်းနိုင်ရှိတယ်။အဲဒါဟာကိုယ့်ကိုယ်ကို တွေ့တာမှုများတယ်ဆိုတာပေါ့ပြပါတယ်ပြီးတော့နောက်တစ်ခုကကိုယ့်ကိုယ်ကိုသင်္ကေတတွေ့တာမှုမလုံလောက်လို့အခြားအပေါ်မှာလည်းပဲသင်္ကေတတွေ့တာမှုကြီးအားကြည့်တာလည်းရှိတယ်အဲ့ဒါလည်းပဲစိတ်ရဲ့နှောက်ခွက်တစ်ခုပဲခြားရာပေါ်မှာသင်္ကေတတွေ့တာတယ်ဆိုတာတော့တီးပြီးသားဖြစ်လို့ဘုန်းကြီးကတော့ထပ်ပြီးတော့မရှင်းတော့ပါဘူး Not only can one be so attached to oneself ၄ခုမြောက်ကတော့အလိုရှိတိုင်းဝမ်းပိုက်ကားအောင်လို့စားကျင်နိုင်စားအဲဒါလိုစားကျင်နိုင်စားပြီးတော့ဆေးရသုခဆိုတာပေါ့လေအိယာဘုံမှာအိတ်တာတစ်ဖက်ကညောင်းလို့ရှိတစ်ဖက်ပြောင်းပြီးတော့ပတ်စသုခဆိုတာယူတာဒီတော့မနေ့ကလေးတဲ့အခါမှာလည်းပဲထားချိန်မထားပဲနဲ့အိယာဘုံမှာပဲမျက်စိချင်းမှိတ်ပြီးတော့မှိတ်ပြီးတော့ချမ်းသာနေတာစားတော့ပြီးတဲ့အခါမှာလည်းပဲအိယာဘုံမှာအဲ့လိုမှိတ်ပြီးတော့နေတာမျိုးပေါ့လေ အဲ့ဒါမျိုးကလည်းပဲတရားရဖို့ရာအတွက်စိတ်အနှောင်ဖွဲ့ကြီးတစ်ခုပဲလို့ဆိုရတယ်။ဘယ်တိုးတက်တော့မလဲ။ရှင်းနာမိတာအားပေးတဲ့လုပ်တွေသူကလုပ်နေတာကိုကျိုးလည်းပဲဒီဌာနကအစားအစာတွေကျွေးတော့ကိုယ်လေးချိန်တွေပါတွေတက်လာပြီးတော့ထိခိုက်မှကြောက်လို့ပေါ့ဒီစိုးရိမ်တဲ့ပုဂ္ဂိုလ်တွေလည်းပဲရှိပါတယ်ယောဂီတွေက။ပြီးတော့နောက်ဆုံးကတော့အခုလိုသီလအကျင့်အစရှိတဲ့အကျင့်ကျင့်ရတာဟာ ပန်းတိုင်ထားရမှာကတော့ရှင်းခတ်သိင်းကြီးရင်းရပန်းတိုင်ထားရမှာအဲ့လိုပန်းတိုင်ထားရမယ်အစားနောက်ဘဝလောက်ရရင်တော်ပါပြီဆိုပြီးတော့ဗောဒီဒီလောက်နဲ့ရှင်းနဲ့တင်းနေကြအဲ့ဒီရှင်းနဲ့တင်းနေပြီးတော့အလုပ်လုပ်လို့ရှိရင်လည်းပဲရှင်းရင်းရသူမရောက်တော့ရှင်းရင်းနဲ့ပဲတိုးနေတာပဲဘာဖြစ်လို့လဲဆိုတော့မပြောပါတော့တဲ့ချမ်းသာလေးကိုသူကမျောတဲ့သဘောရှိတော့ အဲ့ဒီတိတောဝိဥနိဗ္ဗာန်တရားကသူ့ကိုတုံ့နှောင်ထားတာပဲမလွတ်နိုင်တော့ဘူးမြတ်စွာဘုရားကတိတောကိလသုတ်တံမှာအတီလေးဟောထားပါတယ်ဘိက္ခုတို့ဘိက္ခုမိတဲ့ယောဂီဟာအခုပြောခဲ့တဲ့တိတောကိလတရား၅ပါးကိုလည်းပဲမပယ်နိုင်တိတောဝိနိဗ္ဗာန်တရားကိုလည်းပဲမဖြတ်တောက်နိုင်ဘူးဆိုရင်ဘုရားသာသနာမှာတိုးတက်ကြီးပွားဖို့အကြောင်းမရှိဘူးတဲ့ဆင်းရဲတဲ့မှာပဲနေမှုမယ်ဆိုတဲ့အဓိပ္ပာယ်ကိုလာပါ မြတ်စွာဘုရားကစေတောကိလသုတ်တာမှာအတီလေးဟောထားပါတယ်။သိက္ခုတို့သိက္ခုမိတဲ့ယောဂီဟာအခုပြောခဲ့တဲ့စေတောကိလတရား၅ပါးကိုလည်းပဲမပယ်နိုင်စေတောဝိနိဗ္ဗာန်တရားကိုလည်းပဲမဖြတ်တောက်နိုင်ဘူးဆိုရင်ဘုရားသာသနာမှာတိုးတက်ကြီးပွားဖို့အကြောင်းမရှိဘူးတဲ့။ခြေရဲမှာပဲနေလို့မယ်ဆိုတဲ့အဓိပ္ပာယ်ပေါ်တာပေါ့။ပြီးတော့အဲ့ဒီစေတောကိလ တရား၅ပါးနဲ့စိတ္တဝိနိဗ္ဗာန်တရား၅ပါးပေါ့လေတတ်နိုင်ဆုံးပယ်ရှားဖြတ်တောက်နိုင်ရပြီသင်္ခါတိငြိမ်းရာရောက်တဲ့အထိကြိုးစားပွားများအားထုတ်နိုင်ရပါစေလို့တိုက်တွန်းရင်းဒီနေ့တရားအဆုံးသတ်လိုက်